1335ခုတပေါင်းလာသရှိရနည်းဒါနယိတာ၌ဆရာတော်ဘုရားကြီးဒီလာပေးတရားဖြစ်ပါတယ်ဇူဝိတေဟိသူတို့ပြားပြားများစွာကုန်သောအာကာရဟိအချင်းရာတို့ဖြင့်ပတတိရှုတိုင်ဣတိထောယဝိပဒနာဝိပဒနာမြည်ဝိပဒနာဆိုတာ မိစ္ဆာအစရှိသောမျိုးမျိုးသောအချင်းရာတွေဖြင့်ရှုတတ်တဲ့အသိဉာဏ်ပဲဒီကတည်နေကအနိစ္စအကြောင်းဒုက္ခအကြောင်းအနတ္တအကြောင်းတွေပြီးနေပါပြီးရင်ဘုံနေဝိပဿနာအားတော့ဒါပေမဲ့လို့အဲ့ဒီအနိစ္စဒုက္ခအနတ္တအချင်းရာတွေကိုထပ်ပြီးအကျေပွင့်တော့တာတွေရှိတယ် အဲဒီထဲမှာသုံးပါးကို7ပါးထပ်ပြီးတော့ဖွင့်တာသုံးသုံးသုံးဘုံတော်များများမှာရှိပါတယ်။နိစ္စဒုက္ခအနတ္တဒီသုံးပါးကတော့အများဆုံးပါပဲ။လူရင်းကလည်းဒီသုံးပါးတွေလည်းပါ။အဲချိုးချိုးသုံးပြီမှာနောက်ထပ်အချင်းရာ7ပါးဟောတာဒီတမိရာမဲ့ပါဠိတော်ကတော့ သာရိပုတ္တရာဟောတယ်ဒီမှပြုထားတဲ့ပြဋ္ဌာန်းကလည်းပါဠိတော်မှာအဲဒီမှာတော့ချင်းရာတွေ40တော့ရှိပါ40ကျော်လည်းရှိများပါတယ်ဒီမှာတော့နေသတော်ဒုက္ခတော်ရောဂတော်ခန္ဓာတော်သံလတော်အကတော်အာဝါဒတော်ပရတော်ပါလောကတော်ပုံညတော်အနတ္တတော်အားလုံး7ခုရှိနေသဒုက္ခအနတ္တ3ခုနှုတ်လိုက်7ခုရှိ များပါခြင်းဒုက္ခလက္ခဏာတွေများတာပါပဲဒုက္ခအချင်းရရင်နေစာတော့ဒုက္ခတော့ရောဂတော့ရောဂနဲ့တူတယ်ယောဂနဲ့တူတယ်လည်းပဲသိမြင်ရယောဂဆိုတာအမြဲတမ်းဆွဲကနေတဲ့ယောဂကိုဆိုလိုတယ်ဒီပါဠိမှာ အနာယောဂမကျမ်းမာမှုကသုံးမျိုးပါတယ်ယောဂကတစ်မျိုးဂန္ဓာဆိုရက်အနာကတစ်မျိုးအာဘာရဆိုရက်အပြာနာကတစ်မျိုးသုံးမျိုးရှိအဲဒီသုံးမျိုးထဲမှာဒီရောဂဆိုတာကတော့မြေရာဆွဲကနေတဲ့ယောဂအရွယ်ကြီးလာလို့ရှိရင်ယောဂဆိုတာတခုခုတော့ရှိတာပဲအနည်းနဲ့အနည်းနဲ့အများပဲရှိတယ်ပြီးတော့ရှိတယ် ချို့ပုဂ္ဂိုလ်တွေမှာတော်တော်များတချို့လေနာရတဲ့ယောဂဆိုရဲအဲလေရခဏခဏနာနေပြီးအောင်နေနာနေတချို့အစာရင်အစာမကြည့်ဘူးဆိုပြီးတော့ဇာမီနဲ့ယောဂရှိတယ်တချို့ကလည်းပဲအဲရေပဖွဲ့ပြီးတော့ သွေးတွေဘာတွေမထွက်ငုံနေတဲ့ယောဂရှိရှိရတယ်ရှိရတယ်မျက်စိယောဂရှိတယ်ရှိရတယ်နားယောဂရှိတယ်ယောဂတွေတော့မျိုးမျိုးပါပဲဒီလိုယောဂကသိမကြည့်ကြဘူးဒါပေမဲ့လည်းအဲ့ဒီယောဂတွေကကြောက်တာလည်းမဟုတ်ဘူးသူကဆေးတွေဘာတွေစားတော့သုံးဆွဲနေသက်သာရရတာတဲ့ဇာပြယောဂလို့ခေါ်တယ်တဲ့ဇာပြညရနေစဉ် ရှင်နိုင်တော့တဲ့ယောဂသေလောက်အောင်ဖြစ်တာလည်းမဟုတ်ဘူးဒါကြတဲ့ခါတော်တော်ပြင်းပြင်းထန်ထန်နဲ့ထားကျင်တဲ့ခါလည်းထားတယ်ဒါမှမဟုတ်မသေးဘူးသူကဒီလိုဝင်ရပါဏာဆိုယောဂရှိတယ်ပါဏာဆိုပါဏာဆိုတခါတခါထားလို့ရှိရင်သေရောအောင်မရတယ်လို့လည်းဒီလိုဒီသာလည်းမဟုတ်ဘူးကတော့ကြပြန်ပြီးတော့ကောင်းနေကြတာအဲဒီလိုယောဂမျိုးတွေအဲဒီယောဂတွေက ရာပြယောဂတဲ့ဆေးဆေးဆေးနဲ့ကုရင်အတော်သာသက်သာယုံရှိတာပဲနေတာတိုင်းသာရှိလုံးလုံးပြောက်မသွားဘူးသေတော့အောင်လည်းပြတာမဟုတ်ဘူးအဲဒီယောဂနဲ့တူရဲ့တဲ့အဲဒီယောဂရှိတဲ့ပုဂ္ဂိုလ်ကဒီယောဂအကြောင်းညာဆိုင်နေရတာဒီယောဂမဖြစ်ဘူးလားပါလေးစားလို့ရှိရင်မဖြစ်တတ်တယ်ဘယ်လိုဖြစ်တတ်လဲဆိုတာလေးရှိအဲအများအားချက်ပြင်းနေရတယ် ရှိလို့ရှိရင်လည်းဆေးနဲ့သူ့အများအားကုနေတယ်ဒီလိုအများအားနှိမ့်နေပြေးနေရတဲ့ပုဂ္ဂိုလ်ရှိတယ်အဲအများအားပြုပြင်နေရတာပဲစိတ်ချက်လက်ချက်အေးစည်းစည်းကိုနေရတယ်မဟုတ်ဘူးအဲဒီယောဂအဲ့ဒါကိုရောဂါတော့ပါဠိတော်ကရောဂရောဂါဆိုယူမှာတော့ကိုကြောင်းနေတဲ့ပဲလက်မကွဲပါဘူးသူကတော့ယောဂလို့ခေါ်တာပါအဲတချို့ ယောဂီတောင်မှအဲဒီကြားကောင်းတဲ့သူကရေးထားရတာရောဂီဖြစ်နေတာရောဂီဆိုလို့ရှိရင်တော့အဲဒီလိုမျိုးရောအဲဒီလိုရေးရင်ဘာဖြစ်လဲဆိုတော့အနာယောဂရှိတဲ့ပုဂ္ဂိုလ်မကျမ်းမာတဲ့ပုဂ္ဂိုလ်တို့အိဗယ်ရှိတယ်ယောဂီဆိုရပက်တဲ့နယ်ရေးမှာဆိုအာထုတ်တဲ့ပုဂ္ဂိုလ်အာထုတ်ခြင်းရှိတဲ့ပုဂ္ဂိုလ်အာထုတ်နေတဲ့ပုဂ္ဂိုလ်ရောဂီဆိုလို့ရှိရင်အနာယောဂရှိတဲ့ပုဂ္ဂိုလ်မကျမ်းမာတဲ့ပုဂ္ဂိုလ်တို့အိဗယ်ရောက်တယ်ဘာမှကတော့အတန်တွဲတဲ့ဒီလိုယောဂီယောဂီရကောင်းတဲ့ရေးတဲ့ယောဂီပဲရပက်တဲ့နယ်ရေးယောဂီမထူးဘူးဆိုပြီးတော့ လိုမသိတဲ့ပုဂ္ဂိုလ်တွေအကြောင်းနဲ့ရေးတာအဲဒါအကြောင်းနဲ့ရေးလို့ရှိရင်တော့အဲယောဂရှိနေတဲ့ပုဂ္ဂိုလ်လို့မကြမ်းပါတဲ့ပုဂ္ဂိုလ်တို့တွေရောက်သွားတယ်အဲဒီခုကအများအားစွဲကနေတဲ့ယောဂရှိလို့ရှိရင်အကြောင်းညဆိုင်နေရတယ်လို့ပဲယုံနာတရားရခန္ဓာ၅ပါးတရားတွေကြောင်းညဆိုင်နေရတယ်ဒုက္ခတွေအများကြီးရောက်နေတယ် ယုတ်ခန္ဓာမိပြုပြီးတော့လည်းယုတ်တရားတွေကျဉ်းကျမ်းမာမာနဲ့နေထိုင်ကောင်းအောင်လို့အများအားကြောင်းညဆက်ရနေစဉ်နေစဉ်သိရထားလို့ရှိရင်နေနာသိရတယ်ကိုယ်ရဲ့အငြိကြီးတွေသုတ်သင်ရတယ်ကိုယ်ရဲ့အိုက်တဲ့ခါကာလဆိုလို့ရှိရင်ရေချွေးရတယ်ပြင်ပြီးတော့ ဒီနေ့တစ်ချိန်ဖြစ်စေနှစ်ချိန်ဖြစ်စေသုံးချိန်ဖြစ်စေသူ့အလေးထားလဲဟောကအစာရှာပြီးတော့ကျွေးရတယ်ဒါမှမဟုတ်လေးပါတယ်လူသားအစာကျွေးနေရအစာကျွေးနေရတာဟာဆာလောင်တဲ့ယောဂကြီးကုနေရတာပဲသူကအများအားဆွဲကန်မပြောက်လည်းမပြောက်ဘူးအစာတစ်ခါစားထားလိုက်လို့ရှိရင်နောက်တစ်ချိန် နောက်အတွင်းတော်နေတဲ့ဒိနာရှိဒီနေ့မှနှခါစားရင်မနေ့ကစားထားရင်ညနေလောက်ကြည့်အောင်ညနေကစားထားလို့ရှင်မနေ့လောက်ကြည့်အောင်နေတဲ့ဒိနာရှိအဲသူချင်းချင်းတစ်ခါကျွေးရတယ်မကျွေးလို့ရှိရင်ဆာလောင်မသိပြီးတော့နေတိုင်းခက်အစာရဲ့ရည်ရတာပြီးတော့ဟိုတင်ပြီးတော့ဒါပြီးတော့အသုံးဆောင်ရများရည်ရရည်ကမကြာခဏရည်ဆိုတာတောက်နေရတာရည်တဲ့ လေကသာပြီးတော့သူအသုံးများလေကအများအားအသက်ရှူနေရတာပဲရှူသွင်းလိုက်ရှူထိုးလိုက်နေရာလုံနေရတာအဲဒါကတော့အဲစက်ကပိုင်းတော့စက်ကပိုင်းတော့လည်းကိုရှူထုတ်ပြီးလုံနေရတာအသက်ရှူမသွင်းရလို့ရှိရင်ဒါပေးနေတာပဲအသက်ရှူမထိုးရလို့ရှိရင်လည်းပေးနေတာပဲနေရာဒီခန္ဓာကိုယ် ကျမ်းညာစိတ်ကြီးပြုရင်ပေးနေအသက်ရှူလိုက်ပြုသွင်းလိုက်ပြုထိုးလိုက်လာတော့နေရှူစရာရိုက်စရာလေမရှိတဲ့နေရာရောက်တော့လို့ရှိရင်ဒုက္ခရောက်တာပဲကျိုးကျိုးနေရာတွေမှာလေရသိမ့်မကောင်းပြင်မလို့ဆိုတော့အသက်ရှူရတယ်လို့တောင်ကောင်းလို့ပါတော့အဲ့ဒီတော့ခေါင်းကြီးတွေမှာအပြင်ဘလေမရောက်တဲ့နေရာဆိုလို့ရှိရင်အသက်ရှူနေရတယ်ဘုံတော့ပေရတယ်လို့ဆိုတာယောဂဝန္ဒရှိတဲ့ပုဂ္ဂိုလ်ဆိုရင် ကျတော့ပင်မတတ်တဲ့ဒီလိုညာရောက်သွားရင်လက်ရှိမကောင်းတော့အဲတော့လက်ရှိကအများအားအများအားရှိနေရတယ်လက်ရှိတဲ့လေမရရင်ပြေးနိုင်တယ်အခုအာဂါသာကောင်းနေတဲ့ပုဂ္ဂိုလ်တွေလည်းသူတို့အကောင်းမြင်မှာလက်ရှိစရာလေမရှိဘူးဆိုတဲ့ညာအဲတော့တရားရှိစရာလေးတွေယူသွားရတယ်လို့ရေထဲမှာလည်းငိုးလို့ရှိရင်ဒီလိုပဲရေထဲမှာလည်းအသက်ရှူစရာလေမရှိတော့အဲ့ပါလေတရားယူသွားမှယူသွားလို့ရှိရင်လည်းအသက်ရှူရလို့ရှိရင်သေးတာပဲ ဒါကြောင့်အဲရှူလေရှိုက်တယ်နဲ့အများအားတခါတဲ့ကိုကြီးကိုထောက်ပံ့ပြီးတော့နေရတယ်ရှူရဆိုင်တယ်လေပေါ်ပြီးတော့တော်တော်ကြီးတယ်ဒါရင်းနဲ့ပြည်ပြန်စာရတယ်လို့ဝဲဝဲပြီးတော့ယူရမယ်ဆိုတော့ဒါသိတယ်မှလို့ကသူကအများအားရှိနေတယ်ဒါတောင်မှလေကောင်းနေတာရတယ်လေကောင်းနေတာမရဘူးဆိုသိစရာတွေကဒီလိုပြင်းရတာလေကောင်းနေတာမရရင်ကြမ်းမရင်မကောင်းဘူးတဲ့ မျိုးတွေပါတယ်မျိုးကြီးတွေပါတယ်ဆိုလို့ရှိရင်လေတွေကညင်ညံ့ပြီးတော့နေလို့အခုကလာဟောတော်ကရင်ထားတွေအဲရင်နာစီရတစီတွေအဲ့ဒီခိုးမှုတွေပါတယ်နဲ့လေတွေမတမဲဖြစ်ပြီးတော့နေလို့ကျမကြီးပြက်တယ်လို့ဆိုတာကတော့ကျမကြီးဘက်ကပုဂ္ဂိုလ်တွေကအဲ့တော့လေရတယ်လေကောင်းလေသားကလည်းလူသားပဲသူလေကောင်းလေသားနဲ့အများအားရှူချိုက်ပြီးတော့ပြေးနေရတယ်။ လူအနေနဲ့ဒေါ်ရဲတို့ပင်လယ်ကမ်းတို့အဲဒီလိုနေရာတွေမှာနေကောင်းနေကနေရသောတံယောဂဝိနာဆိုအဲဒီမှာပျောက်သွားတယ်အဲလေနဲ့လည်းပဲကြည့်နေရရေကလည်းပဲတနာရီတစ်ခါလောက်သုံးမို့နှစ်နာရီတစ်ခါလောက်သုံးမို့သုံးနာရီတစ်ခါလောက်သုံးနာရီတော့သိမကြတာဘူးသုံးနာရီလောက်ဆိုရင်တစ်ခါလောက်တစ်ခါလောက်ရေကလည်းပဲတောက်နေအဲရေနဲ့လည်းကြည့်နေရဒီငါတည်းရေးစားတယ်ဆိုရင်ငါလည်းရေးစားတာနဲ့လည်းပြင်နေတာပဲဒီမတော့ရင်ပြင်နေတယ် အစာကဒီနေ့ကိုနှစ်ကြိမ်ဆိုလို့ရှိရင်နှစ်ကြိမ်မှမှစားရတယ်မနေ့ကနေညနေကျတစ်ခါစားညနေကနေမနေ့ကျတစ်ခါစားမစားလို့ရှိရင်ဒီအားရကြော့ကုန်တာပဲအဲဒါဒီကုခန္ဓာကြီးရဲ့စာနဲ့လည်းအများအားဖြင့်ပြင်ပေးနေရတယ်ယာရီဥရုလိုက်အေးတဲ့ယာရီဆိုလို့ရှိရင်လည်းမအေးရအောင်အဘိုးအထယ်တွေပါနေနဲ့ခြုံတွေပါနေနဲ့ပြင်ပြီးတော့ပေးနေရဦးတဲ့ခါကာလဆိုလို့ရှိရင်လည်း ရေတို့ကတော့ချိုးပြူပြီးတော့ဒီအေးတို့ကတော့လည်းပေးရတန်နိုင်တဲ့ပုံကိုယ်တွေဆိုလို့ရှိရင်တော့ဘူကာကလာအေးကနေပါလေလုပ်ပြီးတော့လည်းနေကြတာပေါ့လေကွာဒီရုပ်ကိုကြီးနေရာကြလို့ပြုပြင်နေရတာအစိုးရအဲ့ဒီလိုပြုပြင်နေရတာကောင်းလာပြီးအောင်မြင်တယ်ပဲကောင်းတော့ခလိမှာတော့မလွဲတာလည်းလွဲတာလို့ဒီတိုင်းနေကောင်းလို့ရှိရင်ဖြင့်ဘာမှလုပ်စရာမလိုအဲဒီရုပ်ခန္ဓာကိုယ်ကြီးနေရာမကြလို့ စာနဲ့လည်းပြုပြင်ပေးရတယ်ရေနဲ့လည်းပြုပြင်ပေးရတယ်လေနဲ့လည်းပြုပြင်ပေးရတယ်ပြီးတော့ပါဝင်ခြင်းဥဒုနဲ့လည်းပဲပြုပြင်ပြီးတော့ပေးရတယ်ဒါရင်မကသေးဘူးတဲ့အရိယာဘုံနဲ့လည်းအများအားပြုပြင်ပေးနေရတာပဲအရိယာဘုံကအများအားထိုင်နေလို့ရှိရင်လည်းမနေနိုင်ဘူးထိုင်နေတဲ့တော့ကြာခြေတော့ကဟိုကိုယ်နေရာကနေပြီးဆန်းရပြီးတော့ပြုပြင်ရ ငယ်တာထိုင်နေနိုင်ဘူးလက်တွေပါလေလည်းပဲတစ်မျိုးတည်းချမထားနိုင်ဘူးဘုံနေရာရွှေ့ဒီနေရာရွှေ့ပြုပြင်ပေးနေရတယ်။နေပြီးတော့ထိုင်နေမှာတတိနေရာသင်ကြတာဒီတိုင်းနေတဲ့ပုဂ္ဂိုလ်တွေကတော့ပုဂ္ဂိုလ်တွေမှာဆင်းရဲမရှိဘူးအောင်းမင်းလားငယ်တာချမ်းသာနေတယ်အောင်းမင်း။တရားနုကအားထုတ်တဲ့အခါကျမှလည်းမပြီးတော့နေပြီးတော့နေတော့မငြင်းငြင်းဘူးသူရွှေ့ရင်ပြင်းပြင်းနဲ့အဲဒါ ဒီကိုယ်ခန္ဓာကြီးနေရမကြတော့ပဲအရိယာဘုံနဲ့ပြုနေရတရားကနေပြီးထားရတယ်တရားကရရနေပြီးတော့လမ်းလျှောက်ရတယ်လမ်းလျှောက်ကနေပြီးတော့လည်းပြန်ထိုင်ရတယ်တရားကနေပြီးတော့လဲရရတယ်လဲကြံတော့လည်းအဲဒီမှာသမျိုးတဲ့ဆိုရင်ကြာကြီးမနေနိုင်ဘူးညာပဲဆောင်းပြီးတော့ဖြည်းဖြည်းပဲဆောင်းပြီးတော့ဖြည်းဖြည်း ပဲလဲဖြစ်ဖြစ်အဲ့ဒါမျိုးတဲ့ကြာကြီးမရမယ်ဆိုမနေနိုင်ဘူးခဏခဏမြင်ရအဲဆရာတွေပါတယ်ဆန့်ထားရနေကိုရကိုရနေဆန့်ရလက်တွေပါတယ်မြင်ကြလို့ဟိုပြင်းရဒီပြင်းရအများရန်ပြင်းနေရတယ်ဒီခန္ဓာကိုယ်ကြီးပြင်းပြင်းနေရတယ်ဒါကြောင့်သောကတော့အနာယောဂဆွဲကနေတာနဲ့တူရပဲတဲ့ပြင်းပြင်းပေးလိုက်လို့ရှိရင်သစ္စာရရသစ္စာရရပြတ်သွားတော့ဆိုရင်ပြောင်းနောက်တစ်ခါတော့ဒီလိုကဖြစ်လေပြန်တာပဲ ကိုယ်နေရာကညောင်းလို့နေနေရင်ဆန်းလိုက်ဒီကနေ့နာဖြစ်သွားကြီးရတော့ပဲဟုတ်မယ်တော့ကြာကြာဆန်းရကနေပြီးညောင်းလို့တကကိုယ်ရရအဲဒီလိုအများအားပြုရင်ပြီးတော့ပေးနေရအဲရုပ်ကိုယ်ကြီးမှီပြုတ်ပြီးတော့ပြုပြင်ပေးနေရရုပ်ကိုယ်ကိုမှီပြီးတော့ဖြစ်နေတဲ့ဝေဒနာကလည်းပဲပြုပြင်ပေးနေမှကောင်းတဲ့ဝေဒနာဖြစ်တာပဲပြုပြင်မပေးနိုင်လို့ရှင်နေဝေဒနာဆိုးတွေဖြစ်လာတယ်ဒီမကောင်းတိုင်းမသားရဲ့ကိုယ်စင်းရဲ့ဖြစ်လာတယ် ဒါတော့ယုံမိပြီးတော့ဖြစ်တဲ့စိတ်မှလည်းပဲဒီတိုင်းပဲစိတ်ကလည်းပဲစိတ်မချမ်းသာစရာအာယုန်တွေအဲပါတွေမရှိအောင်စိတ်ချမ်းသာစရာအာယုန်တွေအများအားရှာပြီးတော့ပြေးနေရတယ်စိတ်ချမ်းသာစရာကိုကြိုက်တဲ့အာယုန်တွေပြေးနေရမပြေးနိုင်လို့ရှိရင်စိတ်ညစ်စရာတွေကပေါ်လာတာဒီစင်းရအဲလိုဒုက္ခတွေပြည့်ပြီးတော့နေရတယ် ဝေဒနာကမဟုတ်ပညာကလည်းပဲဒီမကောင်းတာတွေမှားမှားထားပြီးတော့မကောင်းတာတွေပြန်ပြန်ပေါ်နေလို့ချင်းဒုက္ခရောက်နေတာပဲအကြတယ်မပေါ်မနေရကြနှလုံးမသွင်းမနေမှာဖြောက်ဖြောက်ကြည့်ရတယ်မကောင်းတာတွေဖြောက်ပြေးမကောင်းတာတွေကြီးတွေပေါ်နေမယ်ဆိုနေရာမကြဘူးဘုရားအချင်းညွန်ထားတဲ့ပုဂ္ဂိုလ်စဉ်ညွန်စရာတွေ့ပြီးတော့အများအားမြင်နေသမင်းစားတဲ့အခါမြတ်ညွန်စရာတွေပေါ်လာရင်သမင်းကိုမစားနိုင်တော့ဘူးသိညွန်ထားတဲ့ပုဂ္ဂိုလ်အဲ့ဒီလိုဖြစ်ကြောက်တတ်တဲ့ပုဂ္ဂိုလ်ကလည်းပဲကြောက်စရာအာယုံမြင်လာလို့ရှိရင်ဖြင့် အဲကိုယ်တယောက်တည်းမနေဘူးညဆိုလို့ရှိရင်အဲ့လိုတော့မပြောဘူးကြောက်နေတာနဲ့ကြောက်တတ်တဲ့ပညာတွေကနေပြီးနှိမ့်ဆက်နေတယ်အဲဒီလိုအဲဒီခန္ဓာတွေကနှိမ့်ဆက်ပါတယ်တဲ့ပညာသင်္ခါရကလည်းပဲအဲသူအကြီးကျယ်နှိမ့်ဆက်တာပါသင်္ခါရကတော့ကုသိုလ်အကုသိုလ်သင်္ခါရအကုသိုလ်သင်္ခါရတွေရှိတယ်အကုသိုလ်သင်္ခါရတွေအပေလေးပါးပြည့်ချဒုက္ခတွေရောက်မတော်မသင့်တဲ့အမှုတွေပြုတဲ့သင်္ခါရတွေကလောကတွေနဲ့ပဲရာဇဝပြစ်တာတွေပါတယ်သိနိုင်တဲ့ဒုက္ခတွေရောက်ပြီးတော့သွားနိုင်တယ်လို့ စိတ်ဝိညာဉ်ကလည်းဒီတိုင်းပဲကောင်းတဲ့အာယုံရမှာမကောင်းတဲ့အာယုံတွေရလို့ရှိရင်သူလည်းပဲဆင်းရဲဒုက္ခရောက်တာစိတ်တွေအဲပင်မပြီးတော့နေတာအဲဒါကြောင့်ဒီခန္ဓာ၅ပါးတရားတွေဟာရောဂတော့အနာယောဂနဲ့တူတာပဲမကောင်းတဲ့တရားအစဉ်ကရောဂနဲ့တူတယ်ဆိုဆင်းရဲပါပဲဒုက္ခတွေမှာဝင်ပါဒုက္ခသဘောပါတော့အဲဒုက္ခလက္ခဏာတွေကအပါဝင်ပဲခန္ဓာယောဂနဲ့တူတယ်ဆိုတာလည်း သိရမယ်တော့ကိုယ်လည်းရှုနေဖို့ပဲသိတာပေါ့တော်တော်ရှုမိရင်ကိုထိုင်းနေတော်တော်ကြာရင်ကိုသိတာပြီနေဥစ္စာကြံနေအောင်ကြောက်ညောင်းလာပြီဘူးလာပြီပြင်မလာပြီဒီခန္ဓာကိုယ်ကြီးကနေရာကြပါပဲလားဆိုတာပေါ်လာပြီယောဂနဲ့တူတယ်ဆိုတာသဘောပေါက်အဲဒီတော့ရှုရင်းရှုရင်းနဲ့ငါယောဂနဲ့တူတယ်မကောင်းတဲ့တရားဆင်းရဲတရားတွေပဲလို့သဘောပေါက်အောင်လည်းရှုရမယ်အဲလိုသဘောပေါက်လာရင်ဒါဒုက္ခနုပါဒနာထဲမှာဝင်သွားပါတယ် အဲဒီလိုလည်းရှိရသောကြောင့်ဝိပဿနာဟူ၍ခေါ်သည်အဲဒီဝိပဿနာတွေဈေးကလည်းရှုလို့ဒီနာယောဂနဲ့တူတဲ့သဘောတွေလည်းတွေ့ဘူးမှာပါပဲအဲဆင်းရဲသဘောတွေတွေ့ဘူးနေအဲဒီကူလည်းပဲကြာဘူးနောက်ရှင်တော့ပို့ပြီးတော့ပေါ်ရတယ်မကြရင်တော့တော့မပေါ်ဘူးကြာဘူးတဲ့ဟာကပို့ပြီးတော့ပြီးတယ်အဲဒုက္ခသဘောတွေယောဂယောဂနဲ့တူတဲ့သဘောတွေပဲဆိုတာ ထပ်ကထပ်ကရှုမှတ်ပွားများပြီးတော့ပြီးပွားများပြီးတော့ပြီးလို့ရှင်ဝိပဿနာဉာဏ်နဲ့တရားတရားရင်းပြီးတော့မိမိတို့လိုချက်တဲ့တရားတရားများတွေကိုရောက်ပြီးတော့သွားနိုင်တယ်ဒါကြောင့်ဒီလိုရှုမှတ်သောအပြင်ဝိပဿနာဉာဏ်နဲ့တိုးတက်ရင်းကျက်ပြီးတော့မိမိတို့လိုချက်တဲ့မညာဘုံညာမြင့်နိဗ္ဗာန်ကိုသင်္ကြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေသာသာသာသာ